လုံလထက်သန်မှုတွေကပညာအမျော်မြင်ဒုက္ခငြိမ်းရာနိဗ္ဗာန်လမ်းကိုရှောင်လန်းတော့မယ်ဆိုရင်လိုအပ်တဲ့အချင်းရာအားလုံးမှာအမြဲတမ်းတမာဒိဋ္ဌိဆိုတဲ့ပညာအမျော်မြင်ကတော့တစိတ်တစ်ပိုင်းအနေနဲ့ပါဝင်နေရပါတယ်ဒီနေရာမှာမေးစရာပေါ်လာတာကတမာတတိမာကောပညာအမျော်မြင်ပါဝင်ပါသလားဆိုတဲ့မေးခွန်းပဲတာမန်အားဖြင့်တတိတံပစဉ်တရားမှာ ပညာပါဝင်နေတယ်လို့ယူဆကြတယ်။ဒါပေမဲ့သတိတံပစဉ်ကလက်ရှိဖြစ်နေတာကိုသိယုံသာသိပေးနိုင်တယ်။ရှိရင်ရှိတယ်လို့သိပြီး မရှိရင် မရှိကြောင်းသိတယ်။သတိတံပစဉ်ကဉာဏ်ပညာအမျှော်မြင်ရရှိလာဖို့အခြေခံတရားတွေဖြစ်တယ်။သူကိုယ်တိုင်ကတော့ဉာဏ်ပညာမဟုတ်ဘူး။သတိတွေဖြစ်ထွန်းအောင် အားထုတ်နေတဲ့လုံလထက်သန်မှုမှာပညာစင်ခြင်းဉာဏ်ပါဝင်နေတယ်လို့ အကြံလီဖွင့်ဆိုခဲ့တာကိုဦးစင်းအနေနဲ့သဘောတူတယ်။ဇွဲလုံးလာထက်တန်းမှုကိုတုတ်တန်ထဲမှာဘလို့ဖွင့်ဆိုထားသလဲဆိုရင်မိမိအတွင်းတန်တန်မှာမကောင်းတဲ့စိတ်ထားတွေဖြစ်နေတယ်။ဒီစိတ်တွေကိုမဖယ်ရှားဘူးဆိုရင်စိုးကျိုးတွေပေးမယ်။အန်ဒီရများတဲ့စိတ်ထားတွေဖြစ်တယ်ဆိုတာကိုကောင်းကောင်းနားလည်နေခြင်းလို့ဖွင့်ဆိုထားတယ်။စိတ်ကောင်းစိတ်မြတ်တွေဖြစ်ဖို့မကြိုးစားတော့ဘူးဆိုရင် ထိုကြီးထွားလာတဲ့မကောင်းတဲ့စိတ်ရုပ်တွေကြောင့်ဆိုးကျိုးတွေဖြစ်တော့မှာပါ။ဇွဲလုံးလာထက်တန်ခြင်းဟာတတိထက်တန်ခြင်းနဲ့အလားတန်တူတယ်။ဒါအပြင်ပါဠိလိုအာတာပီလို့ခေါ်တဲ့ဒီဇွဲလုံးလာထက်တန်ခြင်းဟာ မကောင်းမှုပြုရမှာကို ကြောက်ခြင်းမကောင်းမှုအတွက် ဝင်လေးခြင်းဖြစ်သမျှပြက်သမျှကိုလက်လွတ်စပယ်ထားပြီးပြင်းရီမနေသင့်ဘူးလို့နားလေသဘောပေါက်ခြင်းဖြစ်တဲ့အော်တပနဲ့လည်းအင်မတန်တူပါတယ်။ လူတယောက်ဟာသူ့ရဲ့တန်တန်မှာဇွဲလုံးလာထက်သန်မှုရဲ့အော့တပ်ပရဲ့ရှိတယ်ဆိုရင်မိမိရဲ့မကောင်းတဲ့လုပ်ရက်ကြောင့်စိတ်တော့ကရောက်ရတဲ့အခါဆင်းရဲကြုံရတဲ့အခါကိုကိုကိုသတိပြုမိပြီးထိုမကောင်းတဲ့လုပ်ရက်တွေရက်တန်းကရက်အောင် အမျော်မြင်ကြီးကြီးနဲ့ကြိုးပမ်းဖြေရှင်းတတ်သွားတယ်။ဒါကြောင့်ပဲလုံလထက်သန်မှုရှိတာကိုပညာရှိတယ်လို့ခေါ်တာပဲ။ဦးစင်လဲဒါနဲ့တူညီတဲ့စိတ်ထားမျိုးနှစ်ပေါင်းများစွာရှိခဲ့ပါတယ်။ ပရိသတ်တခါတလေကြုံဆုံဘူးမယ်ထင်တယ်။တချို့ပရိယတ်စာသင်သားတွေဟာမိမိဟာ အများထက်စာပိုတက်ကြောင်းပြတတ်ကြတယ်။သူတို့လောက်စာပေမတက်ကြပဲအကျင့်သားကျင့်နေတဲ့သူတွေဟာတနာစရာလူမိုက်တွေပဲလို့ယူဆကြတယ်။ဒါပေမဲ့သူတို့ကိုကြည့်တဲ့အခါစာအုပ်ထဲမှာပါတာကိုဖတ်တယ်။ဖတ်ခဲ့တဲ့အကြောင်းအရာကိုထိုင်ပြောတတ်ရုံပဲရှိကြတယ်။ ပညာရှိသူဆိုတာဟာဆင်းရဲဒုက္ခဖြစ်ရတဲ့အကြောင်းရင်းဖြစ်တယ်။မကောင်းတဲ့စိတ်ထားတွေရှိလာရင် ကိုယ့်ကိုယ်ကိုသိရှိလိုက်ပြီးဖြေရှင်းဖို့အားထုတ်တဲ့သူကိုခေါ်တာပါ။တရားဓမ္မကို အထီရောက်ဆုံးအသုံးချတယ်ဆိုတာအပြောထဲမှာထည့်ပြောနိုင်အောင် မဟုတ်ဘဲဒုက္ခဆင်းရဲကိုဖယ်ရှားဖို့ရမှာအသုံးချဖို့ဖြစ်တယ်။ကောင်းမွန်မှန်ကန်တဲ့လုပ်ရက်ကိုပုံမူပြုနိုင်အောင်ကြင်ကြံအားထုတ်ရမှာအသုံးချဖို့ဖြစ်တယ်။ ဒီလိုမှသာပညာရှိတယ်အမျှော်မြင်ရှိတယ်လို့ခေါ်နိုင်တာပဲဒါကြောင့်ကိုယ့်လုပ်ရက်တွေကဘလောက်အရေးကြီးလဲဆိုတာအလေးအနက်ထားတဲ့နဲ့ပညာဆိုတာလုပ်ရက်တွေ ဖြစ်စေတဲ့ဥဆောင်လမ်းပြတဲ့အရာတစ်ခုပဲပညာနဲ့ရှင်တဲ့လုပ်ရက်ဖြစ်ရမယ်ဒါမှမဟုတ်ပညာရှိတဲ့အပြုအမူမျိုးဖြစ်ဖို့အလေးအကျင့်ရှိတတ်ရတယ်ဘယ်လိုမျိုးလဲဆိုတော့ လို့ဖြစ်ရနေပဲကြုံဆုံရပါစေဒီအရာတွေကဘလို့အကျိုးဆက်တွေဖြစ်လာမလဲဒါတွေဟာတင့်တော်ရဲ့လားမိုင်မဲမှုတွေလားဆိုပြီးနောက်တလှမ်းဆုပ်စင်ကျင်တတ်တဲ့အလေးအကျင့်မျိုး ရှိရတယ်အဲ့ဒီလိုလုပ်တယ်ဆိုတာပညာရဲ့လမ်းစာပဲမက်ကင်ရှစ်ပါးထဲမှာတမ္မာတတိအရှိကလာတဲ့တမ္မာဝါယမဟာ လုံလထက်တန်မှုနဲ့အတော်နီးစပ်တာပေါ့တမ္မာဒိဋ္ဌိပေါ်အခြေခံပြီး ကောင်းတဲ့အလုပ်လားဆိုးတဲ့အလုပ်လားကောင်းတဲ့စိတ်ထားလားမကောင်းတဲ့စိတ်ထားလားဆိုတာကိုခွဲခြားပြီးကိုကိုကိုထိန်းချောင်းဖို့ကြိုးပမ်းအားထုတ်ခြင်းဖြင့်တမ္မာဝါယမဖြစ်လာစေတယ်။တစ္ဆာလေးပါးသိအောင်အားထုတ်ပြီးမှသာမိမိအတွက်ကိစ္စအားလုံးပြီးစီးမှာဖြစ်တယ်။တစ္ဆာလေးပါးဆိုတာနံပါတ်1တောကဆင်းရဲတွေကို နားလည်သဘောပေါက်ခြင်းနံပါတ်2 တောကဆင်းရဲဖြစ်ရတဲ့အကြောင်းရင်းကိုပယ်သက်ခြင်းနံပါတ်3တောကဆင်းရဲများကုံဆုံးရာကို စိုက်ရောက်ခြင်းနံပါတ်4တောကဆင်းရဲများချုပ်ငင်းရာစီကိုရှောက်လှမ်းခြင်းများဖြစ်ပါတယ်တမ္မာဝါယမရဲ့တာဝန်လုပ်ငန်းအမျိုးမျိုးကဇွဲလုံးလာထက်သန်မှုအာတာပီနဲ့အတော်လေးနီးစပ်တယ်။ဥပမာဒုတိယမြောက်သစ္စာလိုမျိုးပယ်သက်ဖို့အားထုတ်ခြင်းဆိုတဲ့နေရာမှာပေါ့။ ဒီဒုတိယမြတ်သစ္စာဆိုတာမိမိတန်တမ်းမှာမကောင်းမှုတွေမဖြစ်လာအောင်တားဆီးခြင်းနဲ့ဖြစ်ပြီးတဲ့မကောင်းမှုတွေကိုထပ်မဖြစ်တော့အောင်ပယ်တတ်ခြင်းဖြစ်တယ်။နောက်ပြီးစရုထမြတ်သစ္စာဆိုတဲ့လမ်းကြောင်းပေါ်ရှောက်လန်းတဲ့အခါမဖြစ်ပေါ်သေးတဲ့ကောင်းမှုတွေကို ဖြစ်အောင်ကြိုးပမ်းခြင်းနဲ့ဖြစ်ပြီးတဲ့ကောင်းမှုတရားတွေမှာပုံမထက်သန်အောင်ကြိုးပမ်းခြင်းတွေဆက်လက်အားထုတ်ရမှာဖြစ်တယ်။ဒီလိုကြိုးစားရင်းနဲ့ ပထမမြောက်သစ္စာကိုသဘောပေါက်သွားတဲ့အခါနောက်ဆုံးမှာတော့တတရမြောက်သစ္စာဆိုတဲ့ပန်းနိုင်ကို ရောက်ရှိသွားမှာဖြစ်တယ်။ဒီကိစ္စတွေဟာလည်းမိမိရဲ့လိုအင် တောင်းတမှုကနေစရတာပဲ။ပညာရဲ့သဘောထဲမှာလိုအင်ဆန္ဒနဲ့အတော်စင်တဲ့သဘောတရားပါဝင်တယ်။ဘဝမှာဘာတွေကိုလိုလားတောင်းတသလဲ။ဘလို့ဘဝပုံစံမျိုးမှာရှင်သန်ခြင်းသလဲ။စသဖြင့်ဘဝမှာ မိမိဘာကိုလိုလားတောင်းတသလဲဆိုတာကိုကိုယ်တိုင်နားလည်ဖို့အတော်အရေးကြီးပြီးဒါကလည်းပညာရဲ့မရှိမဖြစ် အရေးပါတဲ့အစိပ်ပိုင်းတစ်ခုဖြစ်နေတယ်။အမြဲလိုလိုကြားနေရတာကတော့လိုချင်နေတာမကောင်းဘူးတဲ့။အလိုဆန္ဒတွေကိုဖျက်ပစ်ဖို့နီလန်းရှာတင်နေတယ်။ဒါပေမဲ့အလိုဆန္ဒတွေကိုဖျက်တောက်ရမယ်ဆိုတာကတော့ဘလို့ရည်ရွယ်ချက်နဲ့လဲ။ဒီနေရာမှာကိုကနောက်ွယ်မှာ အလိုတွေကိုဖျက်တောက်ပစ်မယ်ဆိုတဲ့အလိုဆန္ဒတစ်ခုရှိနေသေးတယ်။အကြံမဟာဘူဝါထောက်ပြခဲ့သလိုပဲဘာဆန္ဒမှမရှိဘူးဆိုတဲ့လူဟာတေပြီးတဲ့လူပဲရှိတယ်။ယဟန္တာအရှင်မြတ်ကြီးတွေမှာတော့သူတို့လိုလားရာတွေရှိတာပဲလေ။ယဟန္တာအရှင်မြတ်ကြီးတွေဟာတတ္တဝါတွေကို သူတို့လိုပဲဒုက္ခကုံဆုံးရာကိုရောက်ကြစေဖို့လိုလားကြတာပဲ။တတ္တဝါချင်းချင်းတင့်မြတ်စွာနေကြဖို့လိုလားကြတာပဲ။ သိကြတာပေါ့ဒီလိုလားမှုအပေါ်မှာသူတို့ရဲ့စိတ်ချမ်းသာမှုပျော်ရွှင်မှုမမိခိုနေဘူးဒါကြောင့်ပဲယဟန်နာအရှင်မြတ်ကြီးတွေဟာငြိမ်အေးလွတ်မြောက်ပြီးသူတွေဖြစ်ကြတာပေါ့ဒါပေမဲ့ဒီမှာသိထားရမှာကငြိမ်အေးလွတ်မြောက်သွားတယ်ဆိုတာအကဲဖြတ်နိုင်စွမ်းတွေပညာဉာဏ်တွေကိုချင်းစာစိတ်တွေပျောက်ကုန်တာမဟုတ်ဘူးဒါကြောင့်ဦးဇင်းတို့ဘဝကိုတစ္ဆာလေးပါချိန်ခွင်နဲ့ကြည့်ပြီး ပြီးမြောက်အောင်လုပ်ဖို့လိုအပ်တဲ့ကိစ္စတာဝန်တွေရှိတယ်လို့နားလည်ထားရမှာဖြစ်တယ်။တောထွက်ကြင်ကြံတဲ့အရှင်သူမြတ်တွေထောက်ခံလေးရှိတဲ့အချက်ကတေဂာနီလို့မိမိဘဝကိုပြန်သုံးသပ်ကြည့်ရတဲ့အချိန်မှာဘလို့ဘဝမျိုးဖြတ်တန်းခဲ့တာကိုမြင်ကျင်တယ်လဲဆိုတာကို အခုစဉ်းစားတင်နေတဲ့ပြန်သုံးသပ်တဲ့အခါငါအချိန်တွေဖြုံးလိုက်မိပြီးလမ်းကြောင်းအမှန်မှာအားစားရမယ့်အချိန်တွေကို အလဟတ်သက်ဖြစ်စေခဲ့မိပြီ။တောကဆင်းရဲတွေရဲ့ရင်းမြစ်ကိုပယ်တက်ရမယ့်အစားတောကဆင်းရဲတွေသာတိုးပွားစေခဲ့ပြီးလမ်းကြောင်းအမှန်ကိုစွန့်ပစ်ခဲ့မိပြီလို့သာကိုဘဝကိုမြင်ရမယ်ဆိုရင်ထိုအချိန်မှာနောင်တတွေတပွေတပိုက်ဖြစ်နေရမှာပဲအဲ့ဒီအချိန်ပြန်သုံးသက်တဲ့အခါဘလို့ဘဝမျိုးကိုမြင်ကျင်တယ်လဲဆင်းရဲဒုက္ခနဲ့တောကတွေချုပ်ငိမ့်အောင်လုံနိုင်သွားတဲ့ဘဝမျိုးလား အဲ့ဒီလိုမဟုတ်တောင်အ ਨੇ ဆုံးတော့ငါတက်ဆွမ်းသရွေ့အလိမ္မာတွေအားလုံးထုတ်သုံးစင်ကျင်တုံတရားတွေအားလုံးခွန်အားတွေအားလုံးထုတ်သုံးပြီးအကောင်းဆုံးကြိုးစားခဲ့တာပဲငါဘဝအချိန်တွေကအချီနီကုံဆုံးသွားတာတော့မဟုတ်ဘူးလို့ပြောနိုင်မှာလားပညာဆိုတာသိခြင်းတရားကိုစင်ကြင်ရာကနေအစပြုတယ်မိမိဘဝဟာတစ်ချိန်မှာအဆုံးသက်ကိုသိကြပေါက်ရမယ်အဲ့ဒီလိုအဆုံးသက်တာနဲ့ အရာရာဟာပျောက်ကွယ်ဆုံးရှုံးကုန်မှာဖြစ်တယ်။ဒီနေရာမှာမဆုံးရှုံးသွားပဲမိမိအတွက်ဆက်လက်တည်ရှိနေသွားမယ့်အရာတချို့တော့ရှိနေတယ်။ဒီလိုမျိုးမိမိအတွက်ဆက်လက်တည်ရှိနေအောင်မယ့်အရာဆိုရင် အကောင်းတွေသာဖြစ်ချင်ကြမှာပဲ။ဒီလိုဖြစ်ဖို့အတွက်အခုကတည်းကအကောင်းတွေဖြစ်အောင်လုပ်ထားရမှာပဲ။မိမိဘာတွေလုပ်နေသလဲလို့မြတ်ဗုဒ္ဓကကိုကိုကို ပြန်မိကုန်းထုတ်ခိုင်းတဲ့နေရာမှာတနေ့တခြားမိမိဟာဘလို့လူစားမျိုးဖြစ်လာနေသလဲလုံလထက်တန်သူဖြစ်လာသလားပြင်းရည်လေးလံတဲ့သူ ဖြစ်လာသလားဆိုတဲ့ရှုထောင့်ကနေမိပါတဲ့လုံလထက်တန်ခြင်းဆိုတဲ့အထဲမှာမိမိတို့ဟာ ကိုရင်းကိုပြင်းဘေးအပေါင်းနဲ့ဝိုင်းနေတယ်ဆိုတာနားလေသဘောပေါက်ထားတဲ့ပညာအမျှော်မြင်တွေပါဝင်နေတယ်။ဦးစင်းပြောခဲ့သလိုပဲဒီလိုဘေးမကင်းတဲ့ဘဝအတွက် ကိုလုံနိုင်တာရှိတယ်လို့နားလည်ပြီးမပေါ်မဆပဲအားထုတ်ခြင်းမျိုးဟာ လုံလာထက်သန်တာလည်းဟုတ်တယ်လို့ပညာရှိတာလည်းဟုတ်တယ်။ကိုဘာတွေလုံနိုင်တယ်လဲဆိုတာကို ရှင်းလင်းအောင်ကြိုးပမ်းထားတဲ့နဲ့ဘာလို့လဲဆိုတော့တခါတလေဒီလိုအတွေးတွေဝင်လာတတ်တယ်။တော်ပါပြီ။ချက်ချင်းလည်းငင်းမယ်။အေးအေးလူလူ ချမ်းသာသလိုနေမယ်။ကြိုးစားဖို့အတွက်ကနောက်နေ့တွေရှိသေးတာပဲဆိုပြီးပေါ့ မိမိမှာဒီလိုအတွေးတွေဖြစ်လာရင်ဘလို့ကင်တွယ်မလဲဆိုတာကလည်းပညာရဲ့အစိတ်အပိုင်းတစ်ခုပဲကိုလှုပ်ချင်တဲ့တချို့အရာတွေက ထိခိုက်နစ်နာတဲ့အခြေအနေတွေဖြစ်အောင်ဆွဲချသွားနိုင်တဲ့အရာတွေဖြစ်နေတတ်တယ်ပညာဟာဒီအရာတွေကြားမှာကိုကိုကိုဘလို့သွန်သင်မလဲဆိုတဲ့အပေါ်မှာမူတည်တယ်ကိုမလှုပ်ချင်တဲ့အချို့အရာတွေကလည်းရလက်ကောင်းတွေဖြစ်အောင်ဆွဲခေါ်သွားနိုင်တဲ့အရာတွေဖြစ်နေတတ်တယ်။ ဒီအရာတွေကိုလှုပ်ဖြစ်သွားအောင် ကိုကိုကိုဘလို့တိုက်တွန်းမလဲဆိုပြီးဒီလိုမျိုးမိမိကိုမိမိထိန်းကျောင်းတဲ့ပုံစံဟာမြတ်ဗုဒ္ဓဟောခဲ့တဲ့ပညာကို တိုင်းတာတဲ့အရာပဲဖြစ်တယ်။ဒါကြောင့်ပညာဆိုတာမိမိဘလို့ပြုမှုတယ်ဆိုတဲ့လောက်ရဲ့အပေါ်မှာ အလုံးစုံမူတည်တယ်။စာဖတ်ယုံနဲ့မရ လူသဘောကို စင်ကြင်ယုံနဲ့မရဘူး။နောက်ပြီးဒုက္ခဆင်းရဲငြိမ်းရာနဲ့မပတ်သက်တဲ့တခြားအရာတွေကိုလုပ်ပြီး အချိန်ကုန်နေရင်လဲပညာမဟုတ်ဘူးဒီနေ့ကဘာမှာတနေ့ထက်တနေ့ engage buddhism ပါဆိုတဲ့သူတွေများလာတယ်သူတို့ပြောတဲ့ engage buddhism ဆိုတာရက်ရေးရွာရေးတိုင်းရေးပြည်ရေးတွေမှာဘာသာတရားနီးလန်းနဲ့လိုက်လံဆောင်ရွက်ကြိုးပမ်းသူတွေတနည်းအားဖြင့်အတွင်းအစရနဲ့မဆိုင်တဲ့အရာတွေကိုပြုပြင်ဖို့စ조사သူတွေကိုခေါ်တဲ့အခေါ်အဝေါ်တစ်ခုပဲထို့သူတွေဟာ တရားစောက်ချအားထုတ်တဲ့သူတွေကိုတကူကောင်းဆန်တဲ့သူတွေလို့ဆိုကြတယ်။အထင်မြင်သေးကြတယ်။ဒီလိုပြောနေတာကတရားစကားမဟုတ်ဘူး။လူရဲ့ကိလေသာစိတ်ကလာတဲ့စကားဖြစ်တယ်။တကယ်တော့လောကကြီးကိုမိမိပေးနိုင်သမျှတွေကအကောင်းဆုံးအရာကမိမိစိတ်ရဲ့ကိလေသာအလုံးစုံ အဆုံးသတ်မဲ့လမ်းကိုအားထုတ်ရှောက်လန်းတာဖြစ်တယ်။အဲ့ဒီလိုလုပ်တာကသာ engage buddhism လို့ခေါ်တဲ့ အခေါ်အဝေါ်နဲ့ညီမှာပါဒီလိုမဟုတ်ဘူးဆိုရင်တော့ကိုယ်စိတ်ကိလေသာတွေကမိမိကို လောင်ကျွမ်းမဆုံးပါပဲမိမိကတဆင့်ဘေးလူကိုပါဆက်လက်ကူးဆက်ပါသေးတယ်မိမိရဲ့စိတ်မှာကိလေသာတွေကို ရှင်းလင်းမှုတာဝန်ရှိတယ်လို့နားလည်မှသာပညာဆိုတာလာနိုင်ပါတယ်ဒီတာဝန်အပေါ်မှာဘလောက်နိုးကြတဲ့လုံလာရှိတယ်ဆိုတာကိုကြည့်ပြီးဘလောက်ပညာရှိတယ်စင်ကြင်ဉဏ်ရှိတယ်ဆိုတာ တိုင်းတာဆုံးဖြတ်နိုင်ပါတယ်။